ဩဝါဒမှန်မှန်ကိုမရလို့ရှိရင်ဉာဏ်ကြီးနဲ့ဒါနပြုရပါမယ်။ဥပ္ပတိလာခောက်ပြီးတော့ဘယ်လိုခောက်တည်ရပါမလို့မသိနိုင်ဘူး။ဒါကြောင့်အချင်းချင်းဒီခုရအချင်းချင်းအားထားရအဲလိုအားထားပြီးတော့မှကိုကြီးကိုကြီးတရားကျင်လို့မြတ်ဖို့နိဗ္ဗာန်မြတ်ဖို့ပြနိုင်ကြတယ်။ဒါတော့ဘုန်းကြီးတို့ဘက်ကအဲ စိတ်အားထက်သန်စွာနဲ့လမ်းမှန်ကောင်းမှန်သိဖို့ရန်တာဝန်သိဖို့ရန်ညွန်ပြဖို့တာဝန်ရှိတယ်။ဘုန်းကြီးဘုန်းကြီးကစဉ်းစားလေကြည့်တယ်။ဘုန်းကြီးကိုယ်တိုင်အတွက်လည်းစဉ်းစားတယ်။ပြီးတော့တရားတော်မှတွေအတွက်လည်းအားလုံးအတွက်လည်းစဉ်းစားတယ်။လူတွေဟာလောကမှာတန်ဖိုးကိုကြည့်ရင် အမျိုးကောင်းတယ်ဒါလည်းလောကအလိုက်မှန်တယ်အဲပစ္စည်းဥစ္စာပုံများတယ်ဒါလည်းရှိကကံကိုကောင်းလို့ဖြစ်ရတာဆိုတော့အဲသူရဲ့အဆင့်တန်းကိုမှန်းလို့ရတယ်ပေါ့ရှိကံကောင်းလို့သူတို့အမျိုးကောင်းတယ်ပစ္စည်းဥစ္စာပြည့်စုံကုန်ကြွယ်ဝတယ်အာဒီဘဝကံညာဝရိယသုံးလို့ပါလို့ဆိုတော့မှန်တယ် တချို့ကကံကံဝရိယစုံလို့ကြီးပွားချမ်းသာကြတယ်တချို့ကမဟုတ်မျိုးရိုးအလိုက်ကိုပဲချမ်းသာကြတယ်တခါရုပ်အစဉ်သတ္တရရသင်းတဲ့တဲရှိတယ်ဟုတ်တယ်ဒါလည်းရှိကံကောင်းလို့လူစင်သင်းတဲ့တဲရှိတာမို့လို့သူလည်းအစဉ်အတန်ခံမှန်းလို့ခံမှန်းကိုရအကြောင်းတရားပဲအမျိုးမြတ်တယ်ဥစ္စာပေါ်တယ် ယူအစင်းအင်းပြင့်တယ်တဲ့ပညာတတ်တယ်တဲ့ဒါလည်းရှိဘဝကပညာနဲ့စတဲ့ကံတွေစုဆောင်းတယ်လို့ဒီဘဝမှာပညာတတ်တယ်ဒါလည်းသူရဲ့အဆင့်အတန်းခံမှန်းဖို့အကြောင်းတရားပါပဲဒါတော့ဘုန်းကြီးကကိုယ်ကိုယ်တာစဉ်းစားတယ်ငါရှင်းကံဘလောက်ကောင်းတယ် အဲကိုယ်နဲ့ဆက်တဲ့ဒကာဒကမတွေကိုစဉ်းစားတယ်သူတို့ရှင်းကံဘလောက်ကောင်းမလဲအဲအမျိုးအချင်းအဲပစ္စည်းအချင်းရုပ်ချင်းအချင်းပညာအချင်းရှင်းကံဘလောက်ကောင်းမလဲဒါအကဲခါရတံပိုးဖြတ်ရသို့တော့အဲ့ဒီတံပိုးဟာဘလောက်တံမလဲလို့ဆိုရင်တစ်ဖြင့်ရှေ့ကိုမတိုးလို့ရှိရင်တော့ဒီဘဝပဲရှိတယ်ဒီတံပိုးဟာ တဆင့်တိမတွန်းနိုင်ဒါကဟိုလေးလေးနဲ့နဲ့စဉ်းစားရမှာဘုန်းကြီးရဲ့ကိုယ်တိုင်လည်းပဲအဲရှင်းကံဘယ်ဘက်ကဘလောက်ကောင်းလဲအဲ့ဒီကောင်းတဲ့ရှင်းကံတွေဟာတဆင့်မတွန်းနိုင်လို့ရှိရင်ဒီဘဝတည်းရပ်သွားရင်ဒါဘာမှတန်ဖိုးမရှိပါဘူးတဘဝဆိုတာကြာတာမဟုတ်ပါဘူးအဲ့တော့ဒီလူတယောက်ကိုတန်ဖိုးဖြတ်ဖို့ရန်ဒီလေးချက်နဲ့ပဲတန်ဖိုးဖြတ်ရတော့မလားလို့ဆိုတော့ ဟုတ်ဘူးဒီလေးချက်ကဒီဘဝအတွက်တန်ဖိုးဖြတ်ရတတန္တရာလုံးအတွက်တန်ဖိုးဖြတ်ဖို့လို့ဆိုတော့သမုစဉ်းစားရမယ်ဘာဖြစ်လို့လဲလို့ဆိုတော့ဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာအလောင်းအလျာဘဝတုန်းကဒုသန္တာဘဝမှာဖြစ်တယ်ဆိုတော့စေကံကအကျိုးပေးခွင့်မရလို့ကံတွေအကောင်းတွေအများကြီးရှိတယ်ဒါပေမဲ့အကျိုးပေးခွင့်မရတော့ဘုန်းကြီးတို့ရဲ့ဘုရားအလောင်းရှင်အာနန္ဒာအလောင်း တွန်းဆန္ဒဘဝမှာဖြစ်ကြတယ်အမျိုးမမြတ်ပါပဲလားဆိုတော့အမျိုးမြတ်ခြင်းဟာတဘဝအတွက်သာတန်ဖိုးဖြတ်လို့ကောင်းတယ်တတန္တရာလုံးအတွက်တန်ဖိုးဖြတ်လို့တော့အမျိုးဟာမသေးကြဘူးတခါအဆင်းနဲ့ပြောရင်ဘုန်းကြီးတို့ဘုရားလောင်းနုကုသဘဝတုန်းကရုပ်အဆင်းဆူလိုက်တာလို့စာကဆူတယ်အဲအတော်တန်နဲ့ဆူမဲ့လက္ခဏာရှိပြီးတော့ရုပ်အဆင်းအဲ ပြီးဆုံးတာနဲ့ပဲသူ့ကိုတသံဃာလုံးတန်ဖိုးဖြတ်လို့တော့မဖြစ်ဘူးဒီဘဝအတွက်သာတန်ဖိုးဖြတ်ရမယ်အဲရိုးစင်းဟာဘုရားအလောင်းရင်မကြီးရိုးစင်းမလှတဲ့ဘဝကို တွေ့ကြရတယ်တခါဒုက္ခနာဘဝကိုရောက်နေတဲ့အချိန်မှာဘုရားအလောင်းသူရှင်အာနန္ဒအလောင်းတို့ဟာဘာပစ္စည်းမှမပေါ်မရဘူးတောင်းကိုစားရတယ်။ဒါတော့ပစ္စည်းဥစ္စာပေါ်များခြင်းဟာလေတဘဝအတွက်သာတန်ဖိုးဖြတ်လို့ပြေးကြတယ်။ ဟိုတက္ကံကရာတို့အတွက်အစဉ်တန်းမြင့်တဲ့အလောင်းတရားသူတော်ကောင်းပါရမီရှင်တယောက်ပါလို့ဆိုလို့တော့မသေးကြသေးဘူးဒါကြောင့်အမျိုးနဲ့အကဲခါရဒါကလည်းဘဝတန္တရာတစ်လျှောက်လုံးအတွက်တန်ဖိုးဖြတ်လို့မသေးကြပစ္စည်းဥစ္စာနဲ့အကဲခါရတာကလည်းတဘဝလုံးအဲတသံ္ကရာလုံးတန်ဖိုးဖြတ်လို့မသေးကြအဲရုပ်အချင်းနဲ့အကဲခါရတာကလည်းတန်ဖိုးဖြတ်လို့မသေးကြ အနိမာဉာဏ်ပညာနဲ့အကဲခတ်ရတာကတော့အတော်များများသိကြအတော့ကိုသိကြတယ်ဘုန်းကြီးကလည်းဒါကိုကောက်ချက်ချတာအဲရှင်းဘဝကဉာဏ်ဓာတ်ဆိုတဲ့ဓာတ်ဟာစိတ်ထဲမှာရှိနေတယ်ဒါကြောင့်ဒီဘဝမှာဉာဏ်ဓာတ်ပါလာတယ်ဘုန်းကြီးတို့ရဲ့ခုနကပြောခဲ့တဲ့ဘုရားအလောင်းသုသနာဘဝမှာ ဖြစ်ပေမဲ့အဲမြတ်ဘုရားဘဝမှာဖြစ်ပေမဲ့ဉာဏ်ကတော့သိတ်ထက်တယ် အဲဒီအမြောင်မြင်အစီအစဉ်စေတသာတတ္တိအညီအချင်းကတော့သိကောင်းတယ်။ဒါကြောင့်ဘုန်းကြီးကဉာဏ်ဓာတ်အမြောင်မြင်အစီအစဉ်အစဉ်သာအပိအလိမှာဒီတန်ဖို့တော်တော်ကောင်းတယ်။အဲဘုန်းကြီးကဒီလိုကောက်ချက်ချတာ။ဘုန်းကြီးအတွက်ကသံဃာသွားရအောင်မယ်မဟုတ်လား။ဒီတော့စဉ်းစားတယ်လေဘုန်းကြီးအတွက်။ဟိုတဘဝကလေးကံတော်ကညာတဘဝကလေးလာပြီးတော့အကျိုးရနေတယ်ဆိုရင်တော့ဘုန်းကြီးကိုဘုန်းကြီး မကျေနပ်ပါဘူးဒါတော့ကအသီးအလိမ္မာအဲ့ဒီအသီးအလိမ္မာကိုအသုံးချပြီးတော့နေတဲ့အဖြစ်မျိုးဒါမျိုးကိုတန်ဖိုးဖြတ်ရလိမ့်မယ်ခုအလို့ရှင်တွေနားလည်ပါနော်အဲအသီးအလိမ္မာအမျိုးအမြင်ဘဝတံ္ဍရာအတိအစင်းစာမြတ်ဖို့နိဗ္ဗာန်အတိအစင်းစာ အဲ့ဒါတွေကသာတန်ဖိုးဖြတ်ရမှာတဘဝကလေးလောက်အဆင့်တန်းမြင့်နေတာကိုတန်ဖိုးတတန္တရာအတွက်ဖြတ်လို့မရပါဘူးလို့ဆိုတာကိုအဲစဉ်းစားသွားကြပါနော်ပြီးတော့ဘုန်းကြီးတို့ရဲ့ဒီလာမဲ့ဘဝရဲ့ယခုလက်ရှိဘဝရဲ့အဲဒီဘုန်းကြီးလည်းစဉ်းစားတယ်အလုံးဟိုဟန္တကာယဟမတွေကစပြီးတော့စဉ်းစားဆန်းပါတယ် ဟိုရှင်းတုန်းကဘိုးဘွားများလက်ထက်တုန်းကဘုန်းကြီးတို့ရိုက်ပါကစားပြီးတော့အဲ့ဒီအချိန်တုန်းကလူတွေဟာရိုးရိုးကလေးစိတ်ကောင်းကြရှာကြတယ်ဆိုတော့လောဘအင်မတန်ကြီးတဲ့လောဘမျိုးမဟုတ်လားအဲပြေကံပြီးတော့လူတို့ဘာတို့ယူတဲ့လူတွေကလည်းတော်ရုံလေးပါပဲ အဲပြီးတော့သူတို့စီကငွေတော့ယူပြီးတော့နေတဲ့သူတွေကလည်းခင်းခင်းမင်းမင်းကိုယေရှုရှင်ပါပဲလို့ဆိုပြီးတော့ညညတာတာဘုဘုန်းကြီးတို့ဘိုးဘွားလက်ထက်လောက်ကပြီးတော့တယောက်အလုပ်တယောက်ကူညီလို့သူတို့သူတို့ဒေါ်လာလည်းအမှန်တန်နေတယ်နော်လှမ်းကြည့်နော်လှမ်းကြည့်အားလုံးလည်းလှမ်းကြည့်လို့ရပါသေးတယ်လေဘိုးတွေဘွားတွေတစ်ဆင့်ပြောလဲကြားရမှာပေါ့လေ ဥဒကတယောက်တယောက်ညာတာစောင့်ရှောက်ပြီးတော့မေတ္တာကရုဏာတော်တော်များတယ်နော်ယတိကနောက်ဘာရေညာရေဆိုတဲ့အကြောင်းတွေတော့အဲထားပါအောင်တော့လူကြီးလောဘတစ်ဖြည်းဖြည်းကြီးလာလိုက်ကြတာလောဘကြီးလာတော့ကဘာဖြစ်လို့လောဘကြီးတဲ့တုံးလို့ဆိုတော့အသုံးအဆောင်တွေကတော်တော်ထူးထူးခြားခြားအဲကြည်ရင်ပေါ့လေလူချင်းစရာ အဲ့ဒါတော့အသုံးဆောင်တွေကများလာတော့လောကပူကြီးလာကြတယ်နော်ဒါဒါကိုကြီးကိုယ်တာဟာဒီဒီလောကထဲမှာနှစ်မသွားအောင်ဘုန်းကြီးကပြောနေတာကိုကြီးကိုယ်တာလောကပူကြီးလာကြတယ်လောကပူကြီးလာပြီးတော့ကလောကအလို့အတိုင်းမဖြစ်တော့ဒီဒေါသကပိုးပြီးတော့ကြီးလာကြအဲဆိုပါတော့ရှိတော့ကဆိုရင်ကတ်တယ်ဖြတ်တယ်ဆိုတဲ့အမှုမျိုးဟာ ဟိုတနိုင်ငံလုံးမှာမှနည်းနည်းလေးရှိမယ်ဆိုတော့တခုသမျှတွေဆိုတဲ့ဥစ္စာတွေနည်းနည်းကလေးရှိဒီအမှုတွေကတယောက်တယောက်စိတ်ဆိုးလို့ရှိရင်အဲပြောကြဆိုကြခလောက်ကလေးနဲ့ပြီးသွားအဲ့လောက်နဲ့မကျင်တတ်လို့ရှိရင်အဲတယောက်တယောက်ဒီလုံးညာထွေးကြရိုက်တဲ့တန်းတယ်မရောက်လာဘူးအခုတော့ပန်းနေ ရိုက်လုံနေမကဘူးသတ်ဖြတ်ပြစ်သတ်ဒေါသတော်တော်ကြီးလာတယ်လောဘတော်တော်ကြီးနေတယ်ဒေါသတော်တော်ကြီးနေတယ်တယောက်နဲ့တယောက်ကိုယ့်တည်းကမနာလို့ဆိုတဲ့ဥစ္စာဟာဘုန်းကြီးခုတွေ့ရသလောက်ဆွေချင်းမျိုးချင်းဆွေချင်းမျိုးချင်းတောင်မှအိမ်အောင်ကွဲသွားလို့ရှိရင်အဲကိုယ့်ရဲ့သာရင်ပဲသူကတဲမလို့ခြင်းဘူးဟောတာအိတ်သာခေါ်တယ်နော် ကိုယ့်ရဲ့သာရာကိုမလိုလို့ရှိရင်ဖြင့်သူကြီးပွားမှာကိုမလိုလားတဲ့မစ္စရိယာကလည်းဖြစ်လို့ဒါလူရောရှင်ရောဖြစ်နေတာပါနော်လူရောရှင်ရောဖြစ်နေတာပါလောဘကြီးလာပါတယ်ရှင်းတော့ငါဖြစ်ပါရဲ့ကြီးကျယ်လာတယ်လောဘကရှင်းတော့ငါဒေါသဖြစ်ပါရဲ့ကြီးကျယ်လာတယ်ရှင်းတော့ငါနည်းနည်းပါးပါးအိတ်တာမစ္စရိယာကိုယ့်တဲ့တာမနာလို့ဝန်တိုးလို့ဖြစ်ပါရဲ့ခုကိုကြီးလာတယ်နော် ရှိတော့မလားအထိုက်လျောက်မာမာနရှိပါရဲ့ခုပို့ပြီးတော့မာမာနကြီးလာတယ်နော်ဒီတော့ဘုန်းကြီးကဒီလောကကြီးကိုကြောက်တယ်ဒီလောကကြီးကနောက်ကိုပြန်ပြီးတော့အကုသိုလ်ဘက်ကဆုံးမဲ့လက္ခဏာမရှိဘူးအကုသိုလ်ဘက်ကတဖြည်းဖြည်းတိုးသွားတော့အဲ့ဒါကြောက်တယ်အဲ့ဒါဟာကြောက်တော့အဲမက်ဖို့နိဗ္ဗာန်လည်းမရကြသေးတယ်လို့ဆိုရင်တလန်း တစခန်းသွားကြရလေဥမဒီဘဝပေပြီးတဲ့နောက်အဲ့ဒီတစခန်းသွားလို့ရှိရင်တော့လူပြေကိုပြန်ရောက်ဖို့ရန်တော်ကြောက်เสียကောင်းတယ်။ဘာဖြစ်လို့ဆိုတော့ကိုယ်တဖြည်းဖြည်းလောဘဒေါသမောဟမာနအိတ်တမစ္စရိယကတိုးနေတဲ့ခေတ်ကြီးကိုထတိုးထတိုးထတိုးလူရဟုတ်ပါရဲ့အသုံးဆွဲတွေကတော့ကြီးကျယ်ပါရဲ့ခမ်းနားပါရဲ့စိတ်မချမ်းသာဘူး။ဘုန်းကြီးတို့ဘိုးတွေဘွားတွေတို့လက်ထက်တုန်းကဟိုအိန္ဒိယတွေလည်း ခံနာပါဘူးတဲ့ချမ်းသာကြတဲ့ချမ်းသာကြစိတ်တဲ့ချမ်းသာကြခုစိတ်မချမ်းပါဘူးအသုံးအဆောင်ကောင်းကောင်းနဲ့သုံးပြီးတော့ကြီးကျယ်ခမ်းနားတဲ့နေရာမှာနေပြီးတော့စိတ်မချမ်းသာကြဘူးကုသိုလ်မများကြဘူးအဲ့တော့နောက်တစ်ကြိမ်ဘုန်းကြီးပြန်ပြီးတော့ပေါ့ခုအလှတကအလှမကစားပြီးတော့အာရုံဆွေတွေမျိုးတွေပြန်ပြီးတော့လူတဘဝပြန်ရလို့ရှိရဲ့တဲ့တဲ့ဆူတော့မှာပဲ ဘုန်းကြီးတို့ကျမ်းစာကလည်းတဖြည်းဖြည်းဆူးသွားတယ်လို့ဆိုပါတယ်လက်တွေကလည်းဆူးနေပါတယ်ဒါတော့ဘာဖြစ်လို့ဘုန်းကြီးတို့သွာလာဟာနတ်ပြည်တစ်ခုရှိတယ်ဘယ်လိုပုဂ္ဂိုလ်တွေနတ်ပြည်သွားဖို့လမ်းရှိသလဲဟုတ်ပါဘူးမြတ်ဗောဓိပါမရခင်တစ်ထောက်တနန်းနားဖို့ရန်ဆိုရင်အဲ့ဒါဟာပဲရှိတယ်ဘယ်လိုပုဂ္ဂိုလ်တွေဟိုမှာရှိကြတုံးလို့ဆိုတော့ယေဟိတတ္ထာတိကုနေဟိဒေဝတာဒေဝတံကတာ မေတံပိတေသံဝေဇန္တိအဟောမိကုဏဝန္တတံဒေဝတာသတုမဟာဝဒိင္သာ၌နတ်ရွာ6လီပြမပြီဝဲဒေဝတာသတုမဟာဝဒိင္သာနှင့်နတ်ရွာ6လီပြမပြီဝဲကိုစီသံသာနတ်ပြမအများတို့သည်ယေဟိတတ္တာတိကုနေဟိပတာသီလမြတ်တုတနှင့်သာဂပညာစင်လာလောက်လုံးအချင်းကျေးဇူးကုန်တို့ကြောင့် ဒေဝတံယောဂမကဥပမတွယ်သတ္တောခွေရေးနေထိုင်ရေးနှင့်မြင့်မေသောတာကိစီကွာလာပြမ၌ရဖြစ်သူကတာဤလူပြေကသုတေကြလင်ခဏမနေကရောက်ကြရလေကုန်မည်ဟိုပြမကြီးတို့ဟုတ်အထက်တန်းကြီးတွေဇင်ရတဲ့ပုဂ္ဂိုလ်ရဲ့နေရာကိုထားလိုက်ဦးသတုမာရတာဝရိနာဆိုတဲ့အဲ့ဒီနတ်ပြည်လောက်မှာခရတရားကောင်းတဲ့သူတွေ ဖြောက်ပြီးတော့ကြည့်လိုက်လို့ရှိရင်သရတရားတဲကောင်အဲသူကဒီလိုနေရရောက်တချို့ကသီလဥပုသတိသီလနဲ့ငါးပါးသီလတဲကောင်သူတော်ကောင်းသူတော်ကောင်းသူတော်ကောင်းသူကသီလကိုမပြည့်ဘူးသီလမပြည့်ဘူးဆိုတာငါးပါးသီလမပြည့်ဘူးဘယ်တော့မှမလိမ့်ဘူးသူဟောသူ့တက်တော့ဘာလို့ဆိုတော့ဘယ်တော့မှမတတ်ဘူးစီမံရေးကြပြီမယ်လို့မတရားတခုမှသူတရားတစ်ချက်မှသူမယူဘူးအဲ့ဒါတော့သီလတော့အဲ့လိုသီလသမားတွေဟိုနတ်ပြည်မှာ ယေဟိတတ္တာတိကုလေဟိတရာသီလာမြာသူတနှင်းအကြမြင်တွေကလည်းများလိုက်တာတရားပါနာသူသိတယ်ဒီကုသိုလ်တွေပြုတော့ဘယ်လိုအကျိုးတွေရသွားတယ်ဆိုတာသူသိတယ်ဒါနတွေပြုအဲငါးပါးသီလအနည်းဆုံးထိလို့ဒီလိုပုဂ္ဂိုလ်တွေဟာဘယ်လိုအကျိုးရကြတယ်ဆိုတာသူအကြမြင်များလို့သူနားလည်နေတယ်သူတအဲ့လိုနားလည်ပြီးအားပြီးတော့ဆိုတာထိုက်တံမြတ်စွန့်ကျဲတယ် မရှိဆင်းရဲလို့တောင်းရလာတဲ့သူတွေစွန့်ကြဲတယ်အဲ့ဒါလိုကာကဆိုတာလည်းသူ့ရှိတယ်အဲ့ဒါလိုပုဂ္ဂိုလ်တွေနတ်ပြည်မှာယေဟိတတ္တာတိကုလေဟိတရာပိလာမြာသူတတိသာကပညာဟောအသိဉာဏ်သူရှိတယ်လိမ္မာလိုက်တာဒီမျိုးသားတဲ့လိမ္မာဒီမျိုးသမီးတဲ့လိမ္မာအဲ့လိုလိမ္မာတဲ့သူတွေကိုနတ်ပြည်မှာပြည်မှာပြည့်လို့နတ်ပြည်မှာပြည့်လို့ ယေဟိတတ္တာတိခုနေဟိသနာသီလမြတ်သူတန်းနှင့်သာကပညာသင်္လာလောက်လုံးအကျင့်ကျေးဇူးဂုဏ်တို့ကြောင့်ဒေဝတံယောဂမကဥပမတွေ့နတ္တရတဲ့ကောင်းတယ်။ဘာယောဂမှမရှိဘူး။ဘာယောဂမှမရှိဘူးဆိုတဲ့ဥစ္စာသာပြောနဲ့လားလို့ဆိုတော့ဘုန်းကြီးကတော့သာပြောနဲ့တင်းတိမ်တာမဟုတ်လို့လေစဉ်းစားတယ်။ပထမဆုံးသွားဖြစ်ရတဲ့ကံကဘုရားကနေနတ်သွားဖြစ် အမိဝမ်းနဲ့ပါကျင်းချင်းမြောင်းမြောင်းနဲ့ပဋိသန္ဓေနေပြီးမှဖြစ်ရတာမဟုတ်ဒီတဲ့အမှန်တားနေတယ်သူတို့ကဘွားကနဲ့ကိုဒီ16နှစ်လောက်အသက်20လောက်တောင်းတောင်းတင်းတင်းဘွားကနဲ့သွားဖြစ်အကံသိကောင်းတယ်တခါစိတ်ကတည်းချမ်းသာတယ်ကိုသူတို့နေကြတာဒီတော့စိတ်ကြောင့်ဖြစ်တဲ့ယုတ်တွေကလည်းတဲကောင်းတခါဥဒုကခုလိုအေးလိုက်ပူလိုက်တလို့မဟုတ်ဘူး ခုလူပြေမှာတော့တော်တော်ကြာအေးလိုက်တော်တော်ကြာပူးလိုက်အေးနဲ့မတည့်တဲ့သူကအေးမိလို့ယောဂဖြစ်အပူနဲ့မတည့်တဲ့သူကအပူဖြစ်အပူမိလို့ယောဂဖြစ်နတ်ပြည်မှာအဲ့ဒါတွေမရှိဘူးအစာအစာဆိုတော့ဟိုနတ်တုဒ္ဒါကလေးလက်တဆုပ်ကလောက်ဘာမှမမြင်ဘူးလက်တဆုပ်လောက်စားလိုက်လို့ရှိရင်သမင်းသာလည်းပြေးတယ်ရင်ကလည်းပြေးတယ်စိတ်စိတ်လည်းချမ်းသာသွားတယ်စိတ်လည်းကြီးသွားတယ် အဲ့ဒါတော့အာဟာရကကောင်းနေတာဖြစ်တော့အာဟာရကြောင့်လည်းယောဂမဖြစ်ဘူးခုတော့အစာမှလို့ဘာသာမီလို့ယောဂဖြစ်ဘာသာမီလို့ယောဂဖြစ်အဲ့ဒီတော့နတ်ပြည်မှာကဥပုကလည်းကောင်းတယ်အစာအာဟာရကလည်းကောင်းတယ်စိတ်ကလည်းချမ်းသာတယ်လို့ဆိုတော့နတ်ပြည်မှာယောဂဖြစ်เสียမရှိဘူးဒါကြောင့်ဒေဝတံယောဂမကဥပမတွေသဗ္ဗဥပယေနေထိုင်ရေးနေမြင်ပေဆိုတာကိစ္စင်ကွာလပြမနာရဖြစ်သူ ကတာဤလူပြီမှသူတေးကြလင်ခဏမနေကရောက်ကြရလေကုန်ပြီလို့ဒါတော့သူတော်ကောင်းပြီဟိုကြမှာကာမဂုဏ်အစီရစ်လို့မေ့ခြင်းမေ့မယ်ဒီကသွားတော့လားသူတော်ကောင်းပြီပါအထိုက်အလျောက်သူတော်ကောင်းသိနေပြီသွားကြတဲ့ပုံကိုယ်တွေနှက်ပြမှာဖြစ်ကြတယ်ဟိုကြတော့တချို့နတ်တွေစီစဉ်ရစ်ပြီးတော့မေ့တယ်ဒါတော့ကြည့်ပြမှာပေါ့ အဲ့တော့ကိုယ့်ကိုယ်ကိုပြန်စဉ်းစားဟိုမှာဒီလိုဒီလိုပုံကိုယ်တွေဟိုမှာနေကြအဲဒီလိုပုံကိုယ်တွေဟိုမှာနေတော့ငါပါကောသဒ္ဒတရားဘယ်လောက်ရှိသဒ္ဒတရားသိရှိယုံကြည်တဲ့ကံကံရဲ့ကျိုးကိုသိယုံကြည်သိယုံကြည်လို့ကုသိုလ်တွေသိပြုကျင်တာပဲဟုတ်ပြီဒါသဒ္ဒတရားရှိတခါသီလအဲ့ဒါတတိထားရမယ်ခုပြမဲ့တော့ကဒါနကိုပြုရမှာဝမလေးဘူး ၅ပါးသီလလောက်ထိမ့်မရမှာတော့တော်တော်ကိုဝန်လေးတယ်ဒီ၅ပါးသီလထိမ့်မှအဲဒီထိမ့်ကလိုက်မယ်လို့ဆိုရင်ပဲ၅ပါးသီလတော့ဒီသမောင်၂ပါးလောက်ပါ၃ပါးလောက်ပါနဲ့အဲ့ဒါအဝိဇ္ဇကတခြားကဒီလိုမဟုတ်ဘူးဘုန်းကြီးတို့ဘာတော့ကိုစီကားပြီးတော့နေတဲ့အစိတ်အပိုင်းကတောင်ဘုန်းကြီးကြီးမှတော့မဟုတ်ဘူးပေါ့လေတဆင့်ပြောတာကြားဩဒီဒီဆေးကိုခမည်း အဲအကျိုးရခြင်းလို့ကြည့်ရင်သီလငါးပါးသီလထိညာမယ်လို့ဆိုတော့ဒီပေါင်းအဲဒီနှစ်ပါးလောက်မရဘူးလားအဲသုံးပါးလောက်မရဘူးလားအဲ့လိုလို့ကြည့်တော့မဲသူတော်ကောင်းစာရီပါရီများမေးလို့ဘုန်းကြီးတော်များစီကလို့ပြီးတော့ဘူးကကြားလိုက်တော့အဲ့ဒါဘုန်းကြီးတွေကငါးပါးသီလထိရမယ်ဥစ္စာအခုဈေးဖြစ်နေတယ်ဒါဘုန်းကြီးမကြိုက်ပါဘူး ဘုန်းကြီးကိုကြီးညိုတယ်ဆိုရင်ငါးပါးသီလလောက်ကတော့ခိုင်ခိုင်မာမာကိုထိမ့်ထားမှအကြီးညိုခံခြင်းတဲ့ဘာဖြစ်လို့လဲဆိုတော့ဟိုဘုန်းကြီးကအရှိချောက်တွေးတယ်ပေါ့လေဟုတ်ဘုန်းကြီးကြီးညိုလိုက်တာအဲကျွန်တော်ဒီဘဝကြတော့ဘုန်းကြီးအကြီးညိုမှားလာလို့ဘုန်းကြီးကတို့ကိုသိပြီးတော့မဆုံးမတာနဲ့တို့အောက်တန်းကျသွားတယ်လို့ဟင်းဒါလို့အဖြစ်မခံနိုင်ဘူးလေ ပြီးတော့မကြည်ညိုခြင်းနေတာကောင်းတယ်ကြည်ညိုခြင်းလို့ရှိရင်တော့သူကပြောင်းသွားတဲ့အခါမှာဂတိလွဲရင်ဘုန်းကြီးတို့မှာတာဝန်ရှိတယ်ဒီတော့ငါးပါးသီလလောက်ကတော့နိနေကာကကြီးကိုထင်ရနိနေကာကကြီးသိပါလက်ပါကြီးဝမ်းမြဝမ်းသာကြီးကိုထင်ရအဲ့လိုပုံကိုယ်တွေကဂတိမလွဲဘူးယေဟိတတ္တာတိကုနေဟိဒေဝတာဒေဝတံကတာ မေကြံပိတေသံဝိဇန္တိအဟောမေကုဏဝန္တတံဒေကုဏနဗျမာနံကခာမြံကိုအစွမ်းလောက်လုံးထိုခဲ့သို့သောကျေးဇူးကုန်တို့သည်မေကြံပိဖယာအကြိုက်တရားလိုက်၍အာဆိုင်နှစ်လိုအင်းဟကုံးကလေးသံဝိဇန္တိအမြဲမပြတတိချက်လျက်မလပုံနေရှိကြပေကုန်၏လို့တွေးကြည့်တော့ငါတရားတရားကလည်းအမှန်ကောင်းတာ ဟာသီလလည်းငါကောင်းလိုက်တာဟုတ်တယ်ဥပုသ်တင်းတော့အမြင်မဆောင်နိုင်ဘူးဆိုပါတော့ကောလာဘိနာကွယ်တော်မမှန်မှုထားလိုက်တော့ငါးပါးသီလကတော့ငါပဲတော့မှမပြတ်ဘူးငါးပါးသီလကဘလောက်မြတ်စွာဘုရားကချီးမွမ်းလို့ဆိုတော့အရိယာကန္တအရိယာပုဂ္ဂိုလ်များတွေးတောင်းဒီသီလမပြီးတော့အဲလက်ရှိပစ္စည်းတွေလိုမရှိဘဲဒီမှာအဲ့ဟာကြောက်တာအပြီးပြီးမြင်လို့လေဟောသီလ ကိုပဲကြလို့ချင်းတရက်ပါမယ်လို့ဆိုရင်အိုသေးနှခါသေးသုံးခါသေးဆယ်ခါသေးပါရစ်ကြည့်လိမ့်မလို့ခုတော့သေမှာကြောက်တယ်ကြောက်တယ်ဆိုတာတကယ်တော့သေမှာကြောက်တာမဟုတ်ဘူးဒီတော့ကလည်းဘလောက်မှကြာတာမဟုတ်ဘူးသေပြီးတော့ဟိုမှာဖြစ်ရမှာတွေကြောက်နေတာဘုညတောင်းခံတယ်ငါးပါးသီလကူတာလုံပါခုလောက်တရားတရားတွေနဲ့ဆိုရင်ဟိုအမှန်တန်ကိုသိချရပြီငါးပါးသီလသာလုံလေငါးပါးသီလမလုံဘူးဆိုရင်တော့ဒါကတော့ဘုသူ့အတွက်မှတောင်းခံလို့မဖြစ်ဘူး ဆက်ကြောင်ဒေဂုဏနတ်ပြမနံကခာမြန်ကိုသခံလောက်လုံးထူခဲ့သောသောကျေးဇူးကုံတို့သည်မကြံမီဖရာအကြိုက်တရားလိုက်၍အားဆိုင်နှစ်လို့ဤငါကိုမာလိသံဝေဇန်ဒီအမြဲမပြတတိချ၍မလပုံသေးကြည်ကြပေကုန်၏ဓမ္မဝုံမြောက်เสียကောင်းဒါတော့ဘုန်းကြီးကသဖြင့်တွေ့တယ်နတ်ပြည်မှာစည်းစိမ်တွေရစ်ပြီးတော့နေတဲ့သူတွေကလည်းရှိတယ်ကို မေလို့ပေါ်ပေါ်ဆဆနေတဲ့သူတွေကလည်းရှိတယ်။တမျိုးတစ်ခါတွေးပြန်တယ်။ဘုန်းကြီးတို့လင်းသိခြင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ဖျားဖြစ်မဲ့ဖျားအလောင်းကနတ်ပြည်ပြမပြည်မှာရှိတယ်။တခါတသိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ကြွတန်းဝင်ဖို့ရအရိမတရားမြတ်စွာဘုရားပွင့်ရင်အက္ခတာဝကဖြစ်ဖို့ရအလောင်းနှစ်ပါးလဲဒီနတ်ပြည်နဲ့ပြမပြည်မှာရှိကြလိမ့်မယ်။ တခါကဘာတသိမ့်ပါရမီပြည့်ပြီးတော့ဘိက္ခုဘိက္ခုနီတွေလုံးပြီးတော့ယဟန္တာဖြစ်ကြမယ်သူတော်ကောင်းအလောင်းလျာတွေလည်းဒီနတ်ပြည်ပြမပြည်မှာရှိကြမယ်ဘုန်းကြီးတို့မြတ်စွာဘုရားပွင့်တော်မူတဲ့အခါဓမ္မစကြာတရားဟောတော့နတ်တွေပြမာတွေဆက်ချက်ကလေးကျွတ်တောင်းဝင်တယ်လို့ဆိုတယ်အဲ့ဒီဆက်ချက်ကလေးတဲကလူဟာလေအရှင်ဘုန်းညတပါးတဲ့ပါတယ်အားလုံးနတ်တွေပြမာတွေသူတို့ဆက်ချက်ကလေးလို့ဆိုတဲ့ဥစ္စာဟာ မြန်မာပြည်ရဲ့လူဦးရေကတက္ကတိကျော်ကျော်ကလေးရှိတယ်ပထမတရားဝင်ကျွတ်တန်းဝင်လိုက်တဲ့ဥစ္စာမြန်မာပြည်ရဲ့လူဦးရေလောက်တဲ့အငှားကြီးပါနေတဲ့နတ်ပြည်မြန်မာတွေကျွတ်တန်းဝင်ကြတယ်အဲ့ဒီလိုပါရမီရင့်နေတဲ့ကျွတ်တန်းဝင်ဖို့ရန်စောင်းပြီးတော့နေကြအတွက်သူတွေဟာနတ်ပြည်မြန်မာပြည်မှာအများကြီးရှိမယ်တတိတော်တို့လူပြည်ပဲနဲ့နေပါဘုန်းကြီးစိတ်မထင်ဘူးဘာလို့လဲစိတ်မထင်တော့လို့ဆိုတော့ဘုရားကခုနငါးပါးဒီလကိုတောင်းမှ သူတို့ကလုံးလုံးချုံချုံမင်မင်ရက်ရက်မထိတ်ဘူးလို့ဆိုတော့ဟိုပါရမီရင့်ပြီးသားလို့ဆိုဖို့တော့မလွယ်တော့ဘူးဟုတ်တယ်ခဏဘန်းကလေးသူတော်ကောင်းတော့ပြောချင်းပြောနိုင်တယ်ပါရမီရင့်ပြီးသားဆိုတာကတော့မလွယ်တော့ဘူးဒါတော့ဘုန်းကြီးကအခုကြကြလေးလာပြီးတော့နေတယ်လူလောကကြီးကလူတွေညှမ်းလိုက်တာမြန်မာနိုင်ငံကသာညံ့မလားလို့ဆိုတော့ဟောနိုင်ငံခြားကထိတ်တန်းဆိုတဲ့နိုင်ငံတွေကလည်း လောကီအာယုန်တွေလိုက်စားပြီးတော့လောကီအာယုန်တွေကြီးကျယ်အောင် လုပ်နေကြမကောင်းပါဘူးပြီးတော့တချို့ကလည်းစစ်ဘက်ကနေပြီးတော့လက်နဲ့တွေအများကြီးလုပ်နေကြတဲ့နိုင်ငံခြားတွေမှာအဲ့တော့နိုင်ငံခြားကလည်းပါရမီရှင်သူတော်စင်သိနေနေပြီထင်တယ်မြန်မာနိုင်ငံမှာလည်းပါရမီရှင်သူတော်စင်ဟာရှိတော့ရှိပါတယ်ပျောက်ကြားပျောက်ကြားရှိနေတဲ့လက္ခဏာရှိတယ်တချို့အမျိုးသားတွေတချို့အမျိုးသမီးတွေတကယ်ပါရမီရှင်သူတော်စင် လက္ခဏာနဲ့သူတော်ကောင်းတွေ ရှိကြပါတယ်တချို့ယဟန်သင်္ဃာတော်လေးတွေတကယ်သူတော်ကောင်းစိတ်ဓာတ်ကလေးတွေနဲ့ရှိကြပါတယ်အဲလိုပုဂ္ဂိုလ်တွေကတော့ကျွတ်တောင်းဝင်ခြင်းရင်တော့ဝင်မှာပဲဝင်ခြင်းရင်ဆိုတဲ့ဥစ္စာမိမိပါရမီကဟိုတော်တော်ကလေးရင်းရင်ပန်ပန်ပေါ့လေယာတူးတွေဘာတွေနဲ့ဖမ်းနေလို့ရှိရင်တော့မဝင်နိုင်သေးဘူးပေါ့တလုံးမဖက်နဲ့ဆိုလို့ရှိရင်အဲ့ဒီမီဒီယာမြတ်စွာဘုရားလက်ထက်မှာကျွတ်တောင်းဝင်မဲ့အမျိုးသားတွေအမျိုးသမီးတွေယဟန်တော်တွေအဲရှိကြပါတယ်ရွတ်ဥတီးလေးတွေသူတော်ကောင်းတွေ သို့တော့ထင်ထင်ရှားရှားကြီးပေါ့လေအဲဒီနိုင်ငံထင်ထင်ရှားရှားဆိုတဲ့သူကတော့သိပြီးတော့စိတ်မချရဘူးနော်ပါရမီတွေကဘာဖြစ်လို့ဆိုတော့သူတို့လုပ်ကုန်ကိုင်ကုန်တွေကအကုသိုလ်အဖြစ်တွေသိမပြင်းရဘူးအကုသိုလ်အဖြစ်ရှင်မှန်သိရသားနဲ့လောကဘုံကိုလိုက်ပြီးတော့လုပ်နေကြတယ်ဆိုရင်ဒီပုဂ္ဂိုလ်ဘုန်းကြီးကအဲတကယ်ပါရမီရှင်ကျွတ်တန်းဝင်ဖို့ရန်ပြင်းနေတဲ့သူတော်စင်လို့ဘုန်းကြီးကမယူဆနိုင်ပါဘူး ယေနိတတ္တာတိကုနေဟိဒေဝတာဒေဝတံကတံမေဇံပိတေတဝေဇံတိအဟောမေကုဏဝန္တတံပေါ်ကောင်းစိတ်ရင်ဝင်တွေကဘာဖြစ်လို့မလုံနိုင်ရသလဲအဲ့ဒါလို့မလုံနိုင်လို့ရှိရင်မိမိတို့အတွက်လာမဲ့ဘဝတောင်မှမသိကြဘူးဒါလို့လုံနိုင်လို့ရှိရင်လာမဲ့ဘဝတင်မကဘူးအရိမတိယမြတ်စွာဘုရားပွင့်တဲ့အခါမှာကျွတ်တန်းဝင်ကိုအလောင်းလျာသူတော်ကောင်းတွေမှာဥက္ကံမှုချပါဝင်နိုင်မယ်ဒါကိုအာမခံနိုင်တယ်ပြီးတော့ အလုံးပုဂ္ဂိုလ်တွေဟာလေဘုန်းကြီးပထမပြောခဲ့တဲ့အတိုင်းအငုညတ်ထားလဲကောင်းပါတယ်ဒါပေမဲ့တသံ္ဍရာလုံးအတွက်မသေးကြဘူးစီးတဲ့ဥစ္စာတွေပေါ်တာလဲကောင်းပါတယ်ဒါပေမဲ့တသံ္ဍရာလုံးအတွက်မသေးကြဘူးရုပ်အချင်းလှပတင်နေတာလဲကောင်းပါတယ်တသံ္ဍရာလုံးအတွက်မသေးကြဘူးအလိမ္မာကတော့တသံ္ဍရာလုံးအတွက်သေးကြပါတယ်စာပေပညာတတ်တာလဲတတ်အလိမ္မာကလည်းရှိ ဒါလို့ဆိုရင်တသံဃာလုံးသက်သာမိမိတို့ရဲ့ပါရမီကသိကြပါတယ်ဒါကြောင့်မတိကြတဲ့နန်းကိုဘာဖြစ်လို့လိုက်မလဲမတိကြပဲနဲ့တဘဝပြက်တာကလေးကိုဘာလို့လိုက်မလဲသိကြတယ်လားလိုက်ပြီးတော့တို့ကျင့်မယ်ကျင့်မယ်လို့ဆိုလိုက်တော့အကုန်လုံးတတိနဲ့နေရတယ်သူကတော့ဒါနပြုတယ်ဆိုရင်သူများလုံးဂုံတွေပကာသနာတွေမငဲ့ပဲနဲ့ပြုတဲ့ဒါနမျိုးဖြစ်ရလိမ့်ဘုန်းကြီးတို့ဘုရားရှင်လက်ထက်တော်တို့က နတ်တယောက်ကဘုရားကိုလာလျှောက်တယ်အရှင်ဘုရားသံဃာဝဲဩကရေရင်ကြီးကိုအရှင်ဘုရားဘယ်လိုနည်းနဲ့ကူးမြောက်ခဲ့ပါသတုံးလို့နတ်ကလာလျှောက်တော့အပတိတံအနာယူဟံတိဏံလောကေဝိသတိကံငါဘုရားကရက်ပြီးတော့လည်းမနေဘူးဟာတလုတ်လုတ်တလက်လက်လည်းကျိုးစာအထုတ်ပြီးတော့မနေဘူးအဲ့ဒီလိုနည်းနဲ့ငါဝဲဩကရေရင်မှာကူးခဲ့တယ် သံဃာရဲ့အရင်ကြီးငါကူးခဲ့တယ်။ရက်နေတော့သွားတယ်ရက်နေတော့မြုပ်သွားတယ်။ဒါမှမဟုတ်ရက်လည်းမနေဘူး။အဲ့နဲ့လေရေဒီကူးတယ်ဆိုတဲ့သူဟာညစ်ချောင်းကူးတဲ့သူဆိုတဲ့ဥစ္စာမောရင်ခဏရရမယ်။မမောလို့ကြည့်လှုပ်လက်ပြီးတော့ကူးခတ်ရမယ်။ဒါမှလုံနာပဲ။ခုတော့မြတ်စွာဘုရားကဘယ်နဲ့လဲငါဘုရားကဒီလှုပ်လက်ပြီးတော့အထုပ်လည်းမကြည့်ဘူးတဲ့အနာယူခံ လှုပ်လှုပ်လှက်လှက်လည်းပဲတကယ်ဟိုလက်တွေပါတွေခြေတွေနဲ့ရက်နေသလိုလှုပ်လှုပ်လှက်လှက်လည်းငါဖះကအားမထုတ်ဘူးတဲ့။ဟာမိုးလို့ပန်းလို့ရက်နေတဲ့အနေနဲ့လည်းငါဖះရက်မနေဘူး။အဲ့ဒါလို့ရက်လည်းမနေဘူးလှုပ်လည်းမလှုပ်ဘူး။တလို့အနေနဲ့ကုခဲ့တယ်လို့ဆိုတော့နတ်ကနားမလဲ။ဘယ်လိုပါလိမ့်မတုံးလို့ဆိုတော့ရက်နေတော့မြုပ်သွားတယ်။လှုပ်လှုပ်နဲ့လည်းကုလိုက်တော့ညော့သွားတယ်။အဲ့ဒါကြောင့်ငါဖះကမရက်ဖက်နဲ့ မလှုပ်ဖဲနဲ့ဥရတယ်တဲ့ရက်နေတယ်ဆိုတာဘာလို့ဆိုတော့ဘုန်းကြီးတို့တန်ត្រာသွားနေတယ်ဆိုတဲ့ဥစ္စာဥဒုတိတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးဒီလိုထားပြီးတော့သွားမှတန်ត្រာကလုံးပါအဲ့ဒီတဲ့အကုသိုလ်လှုပ်တယ်ဆိုလို့ရှိရင်ရက်သွားပြီရက်ရင်ဘာဖြစ်လဲအပယ်လေးပါမြုပ်သွားတယ်ဒါကြောင့်ဩတုဘုံကပါဘူးတဲ့အကုသိုလ်လှုပ်ပြီးဒီကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တဲ့ဒါကြောင့်တန်ត្រာရည်ရင်ဘုရားကငါဖျက်မရက်ခဲ့ဘူးတဲ့ လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟိုကုသိုလ်ကောင်းမှုပြုတဲ့အခါမှာဂုဏ်ကာသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝအသိစိတ်တောင်းလာလို့အဲ့တော့ပြုပြီဆိုတော့မျောလို့တဏှာတဲကလွတ်ထွက်ပြီးတော့မလာနိုင်ဘူးဒီတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးဒီလိုထားပြီးတော့သွားမှတဏှာကလွတ်မှာအဲ့ဒီတည်းအကုသိုလ်လုပ်တယ်ဆိုလို့ရှိရင်ရပ်သွားပြီရရင်ဘာဖြစ်လဲအပယ်လေးပါမြုပ်သွားမယ် တဲ့ဩကုဘူးမပါဘူးတဲ့အကုသိုလ်လုပ်ပြီးတကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တဲ့ဒါကြောင့်သံဃာရေရင်ဘုရားကငါဖျက်မရက်ခဲ့ဘူးတဲ့လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟိုကုသိုလ်ကောင်းမှုပြုတဲ့အခါမှာဂုဏကာသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝအစည်းစိမ်တောင်းတလို့အဲ့လိုပြုပြီဆိုတော့မျောလို့သံဃာတဲကလွတ်ထွက်ပြီးတော့မလာနိုင်ဘူး အဲ့ဒါလှုပ်လှုပ်လက်လက်နဲ့ကြောင်းကြပြပါဒတွေများများနဲ့လှုပ်လိုက်တော့မျောသွားတယ်။ဒါကြောင့်မို့ပဂတိရေကူးတဲ့အသွားမျိုးမဟုတ်ပဲနဲ့လှုပ်လဲမလှုပ်ရက်လဲမရက်ပဲနဲ့ငါဘုရားကကူးခဲ့တာ။ကုသိုလ်ကောင်းမှုတွေပြုတော့ငါဘာအကျိုးမှမတောင်းတာဘူး။တကယ်ကိုညွန်ကြည့်အောင်လို့ပြုခဲ့တာ။ဆိုတော့ဝိသန္ဒရာမင်းဘဝတုန်းကဒါနတွေပြုတယ်။နောက်ဘဝတန္တရာဘယ်လိုချမ်းသာဖို့လို့မတောင်းတပါဘူး တတ်တယ်တတ္တဝါတွေဆင်းရဲနေတဲ့ဥစ္စာကိုချမ်းသာအောင်လို့မစားရမတော့ရတဲ့သူတွေစားရတော့ရအောင်လို့ဆင်ယူတော်ကြီးလူတော်ဆင်ယူတော်မရှိလို့ကိုဆင်းရဲနေတဲ့တိုင်းပြည်ပြည်သားတွေကိုချမ်းသာအောင်လို့ဆင်ယူတော်ထူလိုက်တာဟိုငါနောက်ဘဝကြတော့ဆင်ယူတော်ကြီးတွေပြန်ရဖို့ဌိနသီစဉ်တွေရဖို့ဒီလိုကြီးပဲချက်မရှိပါဘူးဒီလိုကြီးပဲချက်နဲ့လှုပ်လို့ကြည့်ရင်မျောသွားမှာပဲယခုတော့ငါကဒီလိုကြီးပဲချက်နဲ့မဟုတ်ဘူးဆင်ယူတော်မရှိလို့ဆင်းရဲတဲ့တိုင်းပြည်တွေချမ်းသာပါစေတော့လို့ အဲ့လိုအနေမျိုးနဲ့ငါဘုရားလှူခဲ့တယ်ဒါကြောင့်ရရင်တော့မြုပ်တယ်လှုပ်ရင်တော့မျောတယ်ဒါကြောင့်မရမလှုပ်ဖဲနဲ့ငါဘုရားမက်ဖို့နိဗ္ဗာန်ကိုရောက်အောင်ကြိုးစားပြီးတော့လာခဲ့လို့လတ်လာပါလောကီစည်းစိမ်တွေမတောင့်တပဲနဲ့ကောင်းမှုတွေပြုခဲ့လို့မို့ယခုသမ္မာရေရင်ကလွန်မြောက်ပြီးတော့သဗ္ဗညုတဉာဏ်ကိုရတယ်လို့ဘုရားရှင်ဟောတော်မူတယ်ဒါကြောင့်တရားများကလေဆရာကောင်းတမားကောင်းနဲ့ဆိုတဲ့ဥစ္စာ အဲ့ဒီအကုသိုလ်မပြုတာကတော့ထားတော့မပြုရဘူးပေါ့ကုသိုလ်ပြုတဲ့အခါမှာလည်းပဲဂုဏ်တွေလိုခြင်းလို့အာတေတူနိုင်တန်နိုင်ပေးနိုင်ကနိုင်ပါတယ်ဆိုတဲ့ရှင်မခံခြင်းလို့ဒီလိုလည်းမလုပ်ရဘူးဒီလိုဆိုရင်သံဃာတဲ့မျောသွားမယ်အာနောက်ဘဝရှိသိနေလိုခြင်းလို့ဒီလိုလည်းမလုပ်ရဘူးဒီလိုလုပ်ခြင်းလို့ကြည့်ဒီလိုလုပ်လို့ကြည့်ရင်နောက်ဘဝသံဃာမှာအကျိုးပေးပါတယ်အကျိုးပေးမယ်သံဃာရှည်ပြီးတော့မျောသွားမယ်ဒါကြောင့်မေဖို့နိဗ္ဗာန်ရဖို့အတိညာကြီးကျယ်ဖို့တမျိုးသားလည်း ကုသိုလ်ပါရမီပြုတယ်လို့အဲ့ဒါလို့မရမလှုပ်ဖက်နဲ့ပါရမီတက်တက်ဖြစ်အောင်သာပြုကြပါတဲ့ဒါကြောင့်ဟောတာဆရာသမားများကဆရာသမားများရဲ့တာဝန်ပဲအဲ့ဒီတာဝန်တိုင်းမလိုက်တာကမိမိတို့တာဝန်လိုက်တာကလည်းမိမိတို့တာဝန်ဒါကြောင့်ဘုန်းကြီးကဘဝတန္တရာမှာစိတ်ကောင်းစေတနာကောင်းနဲ့အတိအလိမ္မာရှိတဲ့အတွက်ကသာလျှင်တန္တရာအတွက်သိချရတယ် ပြည့်ပြည့်ပြည့်ပြည့်လောကအလိုက်တဘဝကြီးကျယ်တဲ့အကြီးကျယ်တွေကသိမချရဘူးပြီးတော့ဒါနပြုပြုစေတနာကောင်းကောင်းနဲ့ဥပုပ်တိလာဆောက်ဒီဆောက်ဒီတရားနှလုံးသွင်းလို့လူတွေနဲ့စကားတပြောပြောနဲ့မဟုတ်ပဲနဲ့တရားနှလုံးသွင်းလို့ခဏငါဥပုပ်တိလာဆောက်ဒီတယ်ဆောက်ဒီလို့ရှိရင်တရားတစ်မျိုးမျိုးနှလုံးသွင်းမယ်လို့ဆရာသမားတွေစီတရားတောင်းလို့တရားနှလုံးသွင်းလို့အာနှစ်ရက်သုံးရက်ရက်ချေဆောက်တည်နိုင်တယ်ဆိုရက်ချေဆောက်တည်ပြီးတကလားတရားကျင့်လို့အဲ့ဒါလို့ဆိုလို့ရှိရင်မမျောပါဘူး မမြုပ်မြုပ်ကိုဆိုတာဝေးလို့မျောလဲမမျောပါဘူးသံဃာကလွတ်ပြီးတကလားသံဃာရေခြင်းကိုကူးနိုင်မယ်တဲ့ဒါကြောင့်ဥပုဒ္ဒရင်ဆောက်ပြီးလို့อืมတရားများနာပြီးတော့အတိညာဏ်တွေဒီကရှိသလောက်ချဲ့ပြီးတော့ကိုယ့်ကိုယ်ကိုကောင်းအောင်စဉ်းစားလို့အဲ့လိုနေကြမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဆရာတွေသမားတွေအကြောင်းပြုပြီးတကလားဒကာဒကမတွေလည်းပဲသံဃာကလွတ်ဘုန်းကြီးတို့မလည်းပဲဒကာဒကမတွေရဲ့အကူအညီရပြီးတော့ သံသင်္ကန်းကြောင်းသေးပစ္စည်းလေးပါမပင်မပန်းပဲနဲ့မြတ်စွာဘုရားရဲ့ပရိယတာဝန်ကိုထမ်းလို့ပฏิပတ်တာဝန်ကိုထမ်းလို့အဲ့လိုနေပြီးဒီကလာသံဃာကလွတ်နိုင်ကြမယ်အဲ့ဒါကိုင်းကျုံမီကျုံတိုင်းမီဆိုတဲ့အနေမျိုးနဲ့ဆရာကတကားကမီတကားကိုဆရာကမီပြီးဒီကလာသံဃာကလွတ်ကြရမှာဖြစ်တော့ကြောင်းကိုကြီးကအမိရနိုင်တဲ့ဆရာအမိရနိုင်တဲ့တကားဖြစ်အောင်ကြိုးစားတင်ကြတယ်လို့ သာဂာရာအနာဂာရာသဥဘောဣညုညနိဗ္ဗိတံအာရတယံနိဗ္ဗတမံယောဂေကိမမနုတရံသာဂာရာသအိယတိတောင်းလူတို့ကောင်းနိုင်နေထိုင်ကြကုန်သောသူတော်ကောင်းတို့သည်၎င်းအနာဂါရသအိယမတောင်သာသနာပေါင်း၌နေထိုင်ကြကုန်သောသာသနာဝန်ဆောင်ထိတ်ကောင်းတဲ့အရှင်မြတ်တို့သည်၎င်းဥဘောဆရာနဂနှစ်ဦးတို့သည်ဉာဏ်ညနေသည့်တာအကိုင်းကိုကျွန်းမိကျွန်းကိုင်းမိတို့ ပမိမရေချင်းချင်းအားထားကြကုန်လေအနုတ္တရအတုမကြီးမြတ်ခေါင်တီသောယောဂခေမံကာမယောဂဘဝယောဂဒိဋ္ဌိယောဂဝိဇာယောဂဆိုတဲ့ယောဂတို့ဤကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုအာရတရားဒီကိုစီကိုငါပြီးစီအောင်ဆောင်ရွက်နိုင်ကြပေကုန်တည်းဒါတော့ဘုန်းကြီးသောသောက ယဟန်ကမှာဩဝါဒပေးသူကသာသနာတော်ဆိုတဲ့ဥစ္စာဘယ်လိုပဲလို့နားလည်လောက်ပြီနော်ဩဝါဒပေးသူကသာသနာတော်ဟာဆွမ်းကောင်းနေစားဖို့သလုံးမဟုတ်ပေဘူးညတာအောင်ဆွမ်းရဖို့သင်္ကန်းကောင်းနေဖို့ပြီးတော့တချမ်းချွန်းနဲ့လမ်းပလာနေဖို့မဟုတ်ပေဘူးသင်္ကန်း ညတာအောင်ဝုတ်ပြီးတော့တရားကျင့်နေကြဖို့သာပေတင်နေကြဖို့ကျောင်းကြီးကကြီးတွေပေါ်မှာဆက်တော်ခေါ်ပြီးတော့ပြောနေဖို့မဟုတ်ပေဘူးကျောင်းကလေးကံကလေးမှာပဲဖြစ်ဖြစ်ဖြစ်ဖြစ်မိမိတို့ပရိယပฏิပတ်ကိုအထုနေကြဖို့ဒီလိုအနေမျိုးနဲ့မြတ်စွာဘုရားရဲ့အလိုတော်ဟောရှိတုံကသမိုင်းပေါ့လေနေပေါင်း2500ကျော်တုံကသမိုင်းအတိုင်းပြန်ပြီးတော့ကောက်နိုင်မှ သာသနာအစစ်အမှန်ရောက်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုယဟန်လောင်ယဟန်ကံတုံးကဩဝါဒပေးခဲ့ပြီနော်ယခုလည်းပဲဟိုတရားတို့တကယ်စေတနာနဲ့ဆိုရင်ဒီဘဝကလူသွားတဲ့အခါမှာသိကြတဲ့ကင်းမျိုးရဖို့လိုတယ်။ဟိုနတ်ပြည်ပြမပြည်မှာအလောင်းလျာသူတော်ကောင်းတွေအများကြီးရှိကြတယ်။အဲ့ဒီအလောင်းလျာသူတော်ကောင်းတွေနဲ့ရှင်တွဲနေတဲ့အခါကျရင်မိမိတို့ရဲ့အစဉ်အတန်းမနှိပ်ပဲနဲ့ အကယ်၍ကျွတ်တန်းဝင်ခြင်းရင်မိမိတို့ဝင်နိုင်တဲ့အနေမျိုးရအောင်စိတ်အားထက်သန်စွာနဲ့ခုနင်းကသီလကိုထိန်းလို့ဒါနကိုလည်းပဲအကျိုးရှိတဲ့ဒါနကိုပြုလို့တတ္တဝါတွေအပေါ်မှာမေတ္တာကရုဏာထားလို့လောဘဒေါသမာနအိတ္တမစိယတွေနဲ့လို့အဲ့တော့သွားဖို့ရန်ပြောခဲ့တယ်နော်ညာတုံးကဘုဇင်တရားကိုအဖွင့်ခိုင်းပြီးတော့ဝိပဿနာတော်တော်များများပါတဲ့တရားကိုလည်းဘုန်းကြီးကနာစီတယ်နော် အဲ့ဒီတရား၃မျိုးလောက်ကိုကြည်ပြီးတော့တတိထားပြီးတော့မိမိတို့ဆရာရှင်ပမဇက်ဟောကြပြောကြဆုံးမကြတဲ့တရားတွေလိုက်နာလို့ရှိရင်မိမိတို့အသိဉာဏ်လိုက် လိုက်နာကြလို့ရှိရင်ဘဝနဲ့တံပတ္တိဆိုတဲ့နောက်ဘဝရောက်တဲ့အခါမှာကြောက်စရာမရှိပါဘူးအဲ့ဒီနောက်ဘဝအပြင်မြတ်စွာဘုရားပွင့်တော်မူလာတဲ့အခါမှာပါရမီအဲဆူကြီးတွေဘာတွေအထူးမပန်းလို့ရှိရင်ကျွတ်တဝင်ဖို့ရလဲဖြစ်နေစရာရှိတယ် အဲ့ဒါကြောင့်တာမန်ကလေးအလှရှင်အလှတကာအလှမှမျိုးမဖြစ်စေပဲနဲ့တကယ်ပါရမီရှင်သူတော်ရှင်ဖြစ်အောင်အလှတကာအလှမှတွေဖြစ်အောင်ကိုကြီးကိုငါကြိုးစားပြီးအာထုနိုင်ကြစေကုန်တည်း